သောတာပန်လည်းဖြစ်တရားဖြစ်ဘဝဖြစ်လည်းဖြစ်ပြီးတဲ့အခါမှာတရားမင်းကမေခွန်းနေထပြီးတော့မေးပြန်ပါလေနိဗ္ဗာန်တော့ရောက်ကြောင်းခြင်းဟာပထမအခြေခံခြင်းလည်းရှိတင်နေတယ်အဲ့ဒီအခြေခံခြင်းဟာဘာပါလိမ့်မလဲလို့ဗီလာခြင်းကိုမေးကြမှာလေတရားမင်းမှာတော့ ထိုင်အတွင်းမှာပဲမေဖို့နိဗ္ဗာန်ကိုရမယ်ပုဂ္ဂိုလ်ဖြစ်တဲ့ဆိုသီလကျင့်နေပါလေသောသောစီစီကအထူးကျင့်နေကြလဲမလိုပါဘူးပြီးတော့သောသောကလည်းပဲတရားမင်းကသီလဝိတ္တုကြီးလည်းကျင့်နေပါလိမ့်မယ်ဘာလို့လဲဆိုတော့သူငါးပါးသီလလုံးလုံးနေမှာပဲသူကသီလစင်ကြယ်ပြီးသားကျင့်နေပါအဲကြောင့်မြတ်စွာဘုရားတရားမင်းအတွက်သီလသုတ်သင်စင်ကြယ်ဖို့ရာတွေကိုအထူးမဟုတ်ဘူး

ယ်လိုကြည့်ရပါမလဲလို့ဆိုလိုပါတယ်သီလဆိုတာသက္ကရာတွေမှာ၄မျိုးကွဲထားပါတယ်ပါတိမောက္ခသံဝရသီလတဲ့အိန္ဒိယသံဝရသီလတဲ့အာဇီဝပါရိသုဒိသီလတဲ့ပစ္စယပါနေပိတာသီလတဲ့၄မျိုးခွဲထားတယ်အဲဒီ၄မျိုးထဲမှာအခုကဝတိမောကသံဝရသီလဆိုတာတစ်မျိုးပဲ

စေပစ္စည်းကိုပဲအကျိုးအတွက်သုံးဆောင်ဖွယ်ရတယ်ဆိုတာလေးတွေကိုသင်ញင်းပြီးတော့သုံးဆောင်ရအဲ့ဒါပြစ္ဆတန်နေတဲ့သီလပဲအဲ့ဒါကအိန္ဒိယသံဝရသီလထဲမှာလဲထည့်လိုက်ရပါဝင်တော့ပါတယ်ဆိုတော့ကိလေသာမဖြစ်အောင်သင်ញင်းတာကိုအိန္ဒိယသံဝရသီလကလည်းကိလေသာမဖြစ်တော့ဒီထဲဝင်ကွန်းလိုက်တော့ဝင်သွားမှာတချို့ကတော့မသင်ញင်းမဲနဲ့သုံးဆောင်လို့ရှိရင်ဖြင့်

ပါတိမောခသံဝရဆိုတော့အချုပ်အချာစောင့်စည်းမှုသီလပေါ့ဗရဏာဖြစ်တဲ့သီလပေါ့အကြီးကဲသီလအကြီးမှုသီလအချုပ်အချာသီလဟွန်းဒါလိုဆိုရင်ဆုံးနိုင်ပါလေတနည်းအားဖြင့်ပါတိကစောင့်သောပုဂ္ဂိုလ်မောခကလွတ်စေစောင့်တဲ့ပုဂ္ဂိုလ်လွတ်စေရတဲ့သီလတောင်းလျှောက်တဲ့ပုဂ္ဂိုလ်လွတ်စေတယ်တောင်းလျှောက်တဲ့ပုဂ္ဂိုလ်ကိုလွတ်စေတယ်

ကိုကမသိမလျော်တာတွေပြုမိလို့ရှိရင်ကိုယ့်ဟာကိုယ်ပဲသိပြီးတော့ကိုယ့်ကိုယ်ကိုအပြစ်တင်နေတာပေါ့လေငါမတော်တာတွေသွားပြုမိတယ်လို့ပြစ်တင်နေတာအတ္တနုဝါဒလေးခေါ်တယ်အဲ့ဒါကအရေးကြီးတယ်ပရာနုဝါဒဘေးဆိုတာကတော့သူဘာကကိုယ့်ကိုဆွဆွဲတာမတော်တာတွေပြုအောင်လားဆိုပြီးတော့အဲဒီလားမစင်ကြယ်ဘူးမတော်မသင့်တာတွေပြုတယ်မလုပ်ကောင်းတာတွေလုပ်တယ်

ဟုတ်ပဲနဲ့ကိုယ့်ဟာကိုယ်စွဲတာစွဲတာတော့မဟုတ်ဘူးမဟုတ်ပဲနဲ့မလို့လို့စွဲတာမဟုတ်ဘူးသူကဟုတ်တယ်လို့စွဲတာပဲကိုယ့်ဟာနဲ့ကိုယ်ကတော့ကိုယ်ကမတော်အားပပြုမိလို့ရှင်ကဒီမှုပြုမိတယ်မတော်တာကိုပြုလုပ်မိတယ်မတရားပြုလုပ်မိတယ်ငါအပြစ်ရှိတဲ့အမှုပြုမိတယ်လို့ကိုယ်ဟာလေးကိုယ်တော့သိနေတာပဲသူများက မမြင်လို့မကြားလို့မသိပဲမဲ့လို့ကိုယ့်အကိုယ်တော့သိအဲ့ဒါဖုံးကွယ်လို့မရဘူးသူများမမြင်တဲ့နေရာမကြားတဲ့နေရာမတော်မသင့်တဲ့အမှုကိုပြုထားဘယ်သူမှမမြင်လို့ဘယ်သူမှမဆွဆွဲဘူးလို့ထားပါတော့ဒါတောင်မှလူတွေကမမြင်လို့ရှိရင်နတ်တွေကမြင်နိုင်တယ်အဘိညာဉ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကဆိုရင်အဝေးကြီးကလည်းနေပြီးတော့မြင်နိုင်တယ်အခုနေခါတော့ဘိညာဉ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေလည်းရှားတော့ အဲ့ဒါတွေကတော့တဲဆိုရင်တမ်းကြည့်ဘူးလို့ဆိုအောင်တော့လို့စားမှာနတ်တွေကတော့ကြည့်တယ်နတ်တွေကတော့မြင်နေမှာအနိပါဟိုမျက်စိမမြင်တဲ့လူကသူ့ဟာသူမမြင်ပေမဲ့လို့ဘေးကပုဂ္ဂိုလ်တွေကတော့မြင်နေတယ်လို့ပဲအဲ့ဒါလို့လူတွေကဘယ်သူမှမကြည့်ဘူးဆိုပြီးတော့စိတ်ကြွယ်ရာအနေနဲ့ကိုကပြုလုပ်လိုက်သူတော်ကတော့မြင်နေတာပဲဒါတော့ဒီဥစ္စာက

ရေးကြည့်ပါတယ်အထူးအားဖြင့်တော့ရဟန်းတွေမှာရေးကြည့်တာပေါ့လေလူတွေကတော့၅ပါးသီလဆိုတော့ချွေရင်းလည်းပဲနောက်တစ်ခါပြန်ဆောက်တည်လိုက်စင်ကြယ်သေးတာကိုနောက်မပြုပါဘူးဆိုရင်ပြီးတာပဲလူကလူကတော့နည်းနည်းတော့ရတယ်ကွာညာများတော့ကြီးကျယ်တဲ့သိက္ခာပုဒ်တွေကျူးလွန်လာလို့ရှိရင်သူကပြင်မရတဲ့သိက္ခာပုဒ်တွေရှိတယ်သူကအရေးကြီးတယ်ပါရာဇိကသိက္ခာပုဒ်ကြီး၄ခုဆိုရင်အဲ့ဒါတစ်ခုခုကျူးလွန်လို့ရှိရင်ပြင်လို့မရတော့ဘူးသူကအရေးကြီးတယ်

သေဒီချမ်းမဲ့ဘယ်တွေရကြတာကြောက်စရာကောင်းလို့သေဒီကဘယ်သူမှမသိလို့ဘယ်သူမှမစွဆွဲကိုယ့်ဟာကိုယ်လည်းပြစ်မသိလို့မစွဆွဲဘူးထားအောင်တော့အဲကိုပြုထားတဲ့အမှုတွေကမသိလျော်တော့ဒီကနေ့မှစွဆွဲအဲဒီမကောင်းမှုတွေကိုအမှားရဆွဲလာပြီးသေးပါရဲ့ဘယ်လေးပါးကြနိုင်မယ်ငရဲသိစ္စာတိတာအဲဒါတွေဖြစ်ပြီးတော့သွားနိုင်ဒုက္ခတိပေးကြီးသီလမလို့ကြုံရင်ဒုက္ခတိပေးကြီးရောက်နိုင် လူမာတဲ့လူလိုက်သီလမလုံခြုံတဲ့ပုဂ္ဂိုလ်တွေကရောက်နေရဟန်းလည်းပဲရဟန်းလိုက်ရဟန်းသိက္ခာပုသီလတွေမလုံခြုံလို့ရှိရင်ပြည်ပြည်ချမ်းမဲ့ပယ်လေးပါးကကြာနေတယ်ကြောက်ကြရကြီးလူအဲဒီသီလသိက္ခာပုတွေလုံခြုံနေတဲ့ပုဂ္ဂိုလ်ကပယ်လေးပါးမကြာနိုင်ဘူးอืมပယ်လေးပါးမကြာနိုင်ဘူးမိမိအလိုရှိရင်နတ်ပြည်တွေမှာလည်းတက်ပြီးဖြစ်နိုင်တယ်ဇမလူပြည်မှာလည်းပဲထပ်ပြီးတော့ဖြစ်နိုင်တယ်

အကြည်မှုအချုပ်ချာဖြစ်တဲ့သီလစောင့်တဲ့သူကိုဘေးမျိုးမျိုးမှာလွတ်မြောက်စေရတဲ့သီလဘယ်စင်ရသဒီလိုမှလွတ်မြောက်စေရတဲ့သီလအဲဒီသီလကိုဘယ်လိုကျင့်ရပါသလဲဘယ်လိုကျင့်လို့ရှိရင်ဒီသီလပြည့်စုံပါသလဲဆိုတဲ့မိဘုံကိုအကြမ်းင်းကမေးပါတယ်မြတ်စွာဘုရားကဖြေကြားတယ်

ပြုလုပ်ရတဲ့အမှုတဲ့မိဝဲသင်းတာလည်းရှိတယ်မမိဝဲသင်းတာလည်းရှိတယ်လူကောင်းတာလည်းရှိတယ်မလူကောင်းတာလည်းရှိတယ်ဘယ်လိုဆိုလိုပါလဲလားကိုယ်နဲ့ပြုလုပ်တဲ့ဥစ္စာပြုလုပ်သင့်တာရှိတယ်မပြုလုပ်သင့်တာရှိတယ်လို့ဒီလိုခွဲကြပြီးဟောတာပါတယ်နှုတ်အမှုအကျင့်ဆိုတာနှုတ်ကပြောတဲ့စကားတွေပေါ့ အဲနှုတ်ကပြောတဲ့စကားတွေအားလည်းမြည်ဝဲတင်တာရှိတယ်မမြည်ဝဲတင်တာရှိတယ်ဆိုတော့ပြောကောင်းတဲ့စကားရှိတယ်မပြောကောင်းတဲ့စကားရှိတယ်အဲဒီလိုပြောတယ်နှုတ်ကလည်းပြောတင်ပြောလိုက်တာရှိတယ်မပြောတင်မပြောလိုက်တာရှိတယ်ဒါရင်ကုန်းနေပါပဲကိုယ်နဲ့နှုတ်နဲ့တစ်ခုဆိုကုန်းနေနောက်တစ်ခုကရှာမိခြင်းဆိုတာလည်းပဲနှမျိုးရှိတယ်ရှာမိတယ်ဆိုတာဒီစီအသုံးဆောင်လေရှာမိရတာပေါ့လေစီးပွားရေးရှာမိရတယ်စီးပွားရေးရှာမိတယ် အသက်မွေးဝမ်းကြောင်းရှာမိမှုတွေပေါ့အဲဒီရှာမိမှုကနှမျိုးရှိတယ်သူလည်းပဲမိဝဲတင်တာရှိမမိဝဲတင်တာရှိတယ်ဆိုရှာမိတင်တာရှိတယ်မရှာမိတင်တာရှိတယ်ဒီလိုဆိုလိုပါတယ်ရှာမိတော့ဗာနဲ့ရှာမိတော့ကိုယ်နဲ့နှုတ်နဲ့ရှာမိရတာပါပဲဒါပေမဲ့လို့ဒီရှာမိမှုကသူကတမျိုးလေးမို့အသက်မွေးဝမ်းကြောင်းမို့သူကဒါသူခွဲပြီးဟောပါတယ်အာဇီဝ

အတဝိတာဘာမမိဝဲမမိဝဲကောင်းဒီကိုလည်းဟောကြဤဣတိဤတို့ဧတံဤအချင်းညို့စကားကိုမြန်လာတယ်ဥတန်ဆိုခဲ့သည်ဧတံဤအချင်းညို့စကားကိုကိဉ္စဘယ်သို့သောအ내ရိပဲကိုမန္နာရကြီးပဲ၍ဟုတ်တံဟောအပ်ပါသည်မြတ်စွာဘုရားမေးကြတယ်အဲ့ဒါအကျဉ်းစကားပဲတဲ့ဒီကျဉ်းစကားကဘာကိုယူရပြီး

diiwadamiwelomaaagụagụodiarbiri yayanze gonyi gudoraragụloarobi wụradoo idiilo nabnye idiilo yaga aarajigụ mugojingụ sezenye a gaebinye a iwardmazara ibeoji lgụ mugojingụ dewida ohiwe oyihiwehiwel gmụjiha

အကုသိုလ်ပွားတဲ့ကိုမှုမပြုနဲ့အဲကုသိုလ်ပွားတဲ့ကိုမှုပြုဆိုတာထဲမှာအဲဆိုတဲ့ဥစ္စာငါးပါးသီလထဲမှာလည်းဝင်သွားတယ်ငါးပါးသီလထဲမှာကိုမှုတွေမကောင်းနှုတ်မှုတောင်ပါသေးတယ်အဲဒီထဲမှာဝင်သွား220ခန္ဓာတော်သောဒိဋ္ဌာဘုဂရေကိုတော်ညောသောဒိဋ္ဌာဘုအဲ့ဒီထဲမှာလည်းပဲဒီ ဒီဟာကသူဝင်သွားတယ်ဟိုဟာတွေကတစ်စိတ်တစ်ပိုင်းဝင်သေးတာပေါ့နှုတ်မှုတွေကြာနေတယ်နှုတ်မှုတွေကြာနေတယ်အဲ့ဒါကိုမွားနှုတ်မှုအကုန်လုံးဟောပြီးမှဘုန်းကြီးကပြန်ပြီးအသေးစိတ်ကြာဟောမယ်အဲ့ဒီကတရားမင်းကိုမြတ်စွာဘုရားဖြေတဲ့ဖြေဖို့သူကမူရင်းတိုင်ကြီးညိုရအောင်လို့ဘုန်းကြီးကကြောက်ပြီးတော့ဟိုပါဠိလေးတွေရွတ်ပြနေပါတယ်ပါဠိမရွတ်ခဲတဲ့တဲဟောရင်ပိုတော့ရှင်းပါတယ်ဒါပေမဲ့လို့အဲဒီဒီပိုင်းကတော့ဘုရားဟောတဲ့တရားကြီးညိုရအောင်လို့ဟောနေတယ်ဒီမှာ

ဆိုလိုတာကတော့ဒီဇာမင်းကိုမျိုးနဲ့ဇာမင်းနေလို့ရှိရင်အကုသိုလ်တရားတွေပွားတယ်ဆိုရင်အကုသိုလ်ဖြစ်တဲ့ဇာမင်းမှုမျိုးမဇာမင်းပါနဲ့တဲ့မတရားသဖြင့်ပစ္စည်းဇာမင်းမှုမျိုးမလုပ်ပါနဲ့မတရားသဖြင့်ရတဲ့ပစ္စည်းတွေမဇာမင်းပါနဲ့ဒါပါပဲလူယုကမတရားသဖြင့်ပစ္စည်းဇာမင်းတယ်ဆိုတာကလူများတော့ အဲဒီပါဠိပါဒစိုက်တဲ့ဒုစရိုက်မှုမျိုးတွေနဲ့ခြားတာပေါ့လေဒုစရိုက်မှုမျိုးတွေနဲ့ဘုရားအသက်ကိုသတ်ဖြတ်ရောင်းချဘုရားဥစ္စာခိုးယူလိမ်ပြီးယူလူရဲ့ယူဘုရားဥစ္စာတွေပေါ့နောက်ပြီးတော့မူသာဝါဒနဲ့လိမ်ပြီးတော့စီးပွားရေးလုံးလိမ်ပြီးတော့လိမ်ကြောပြီးတော့လိမ်နေလှည့်စားပြီးတော့ဘိသုနာဝါစာနဲ့ဂုံးတိုက်ပြီးတော့ကိုတူတူနဲ့မိကောင်းဆွေကောင်းရအောင်ရင်းနှီးအောင်လုပ်ပြီးတော့စီးပွားရေးလုံး ဒါဟုတ်တယ်ဝိနည်းပြုတဲ့ပုဂ္ဂိုလ်တွေနဲ့အခွင့်အရေးရှိတဲ့ပုဂ္ဂိုလ်တွေနဲ့ကရပြီးတော့ပေါ်တယ်အဲ့ဒါအကရကောက်အောင်လို့ဘုံတိုက်တာတွေပါလေရှိတယ်အဲ့ဒါလည်းဇီဝရေးလို့သုဒ္ဓဝါစာနဲ့ဉာဏ်ဉာဏ်ဌာနပြောဆိုပြီးတော့လူလူဇီဝရေးလို့ဆိုတာရှိတာပဲသဗ္ဗဗလာပနဲ့အနှင်းမဲ့ဥစ္စာတွေကို အဲ့ဒါတွေပြောဟောပြီးတော့စီစီစာဥစရနဲ့ရေးထုတ်ပြီးတော့စီစီပေါ်လဲစီဝါရေးအလုပ်လုပ်ပြီးတော့ဟာတွေရှိပါတယ်အဲ့ဒါတွေကမမီဝဲအပ်တဲ့ရှာမိမှုတွေတဲ့ကလူများမှာရာများမှာတော့ရာများမှာမရှာမိရတဲ့မရှာမိကောင်းတဲ့အနေသနမရှာမိကောင်းတဲ့အမှုတွေ23မျိုးရှိတယ်အဲဒီဒီပေးခြင်းပါပေးခြင်းစသည်ဖြင့်တရားဓမ္မတွေနဲ့ယဉ်ကျေးအောင်လို့ ဒကာဓမ္မတွေကြီးညိုအောင်လုပ်အဲဒီလိုလုပ်ပြီးတော့ဘုံကြီးအောင်လုပ်တာတွေပဲပေရင်ဟောသိကုသာတွေလည်းပါတယ်ဒကာဓမ္မတွေအလိုလိုက်ပြီးတော့ဟိုကိစ္စဒီကိစ္စဟိုမှုဒီမှုတွေလိုက်ဆောင်တာတွေလည်းပါတယ်အဲလူကိစ္စတွေလိုက်ယူရဝိစ္စတွေဆောင်ရွက်ဒုနဲ့ဒုနဲ့ရင်းနှီးနေတော့ဩဒီဒီကိုတော်ကတို့အတွက်ဘာတွေဘာတွေဆောင်ရွက်ပေးမှုတယ်ဆိုတော့ဟောလူကြချင်းဒီကိုတော်တွေသွားပြီးတော့လူရောအဲဒီဥစ္စာတွေကမတရားတဲ့ရတာလည်းပစ္စည်းတွေပဲဒါမသုံးဆောင်အောင်လည်းပစ္စည်းတွေခေါ်တယ် အဲလိုပါလေရှိပါတယ်အနေသနာ20နဲ့တမျိုးရှိတယ်။နောက်သူများအချင်းချင်းကြည့်အောင်လုပ်တာတွေပါလေလည်းရှိတယ်အများကြီးပဲသူကများများမှမတရားသဖြင့်ဒီစီကြပုံနဲ့သိခါပုံတွေရှိပါတယ်။အဲဒီလိုရှာမိမှုတွေမတရားသဖြင့်ရှာမိမှုတွေဟာအကုသိုလ်ဖြစ်တယ်အဲ့ဒါတွေမရှာမိနဲ့တရားသဖြင့်ရှာမိမှုကရှာမိပါတရားသဖြင့်ရှာမိမှုကတော့

အဲ့ဒါတွေကတရားသဖြင့်ကြာမိမှုတွေကိုလူများတရားများမှာတရားသဖြင့်ကြာမိမှုတွေကတော့အဲ့ဒါအချိန်ကြာလို့ရှိရင်ပြင်းရင်သုံးကံတော်ဒကာသမားတွေကသုံးသူမှာသင်္ဃာကြေရမရှိတဲ့ဘာသူတို့ဘာလို့ကြာပြီးတော့ဝိုးဒါမှမဟုတ်လို့ရှိရင်လည်းပဲအဲ့ဒါအရာထဲကြောက်ပြီးတော့သုံးခံတယ်လို့ပဲကြောက်ပြီးတော့ရသရာတရားရှိတဲ့ပုဂ္ဂိုလ်ကဘာလို့ကြွလာတယ်လဲမင်း အဲမေးရင်တော့ပြောရတယ်မမေးဘဲနဲ့တော့မပြောရဘူးဘာလို့ရှိပါလဲမေးလို့ကျင်တော့ငကားလို့ရှိလို့လာတယ်ပြောရတယ်အဲလူနိုင်လဲလူမှာပဲမလူနိုင်လဲတတိတော်တို့မတတ်နိုင်ဘူးဆိုရင်လည်းသိပြင်သွားမှာဒီလိုကြောက်သွားတယ်အဲဒါသင်္ကားလူပါလို့သွားပြီးတော့ဒီလိုတော့မပြောရဘူးကျောင်းလူပါလို့သွားမပြောရဘူးဒီလိုလုပ်ရတယ်အဲလိုတရားတွင်ရှာမိမှုတွေရှိပါတယ်အဲဒီလိုရှာမိတဲ့ဥစ္စာဒါက

ပါတိမောက္ခသံဝရပြည့်ရပဲလို့ဤ

ကိုမှုနှမျိုးဤသို့ပါတိမောက္ခသံဝ

အဲဗာဒီမောကသာဝရသီလဆိုတာအကြည့်မှုသီလအချုပ်ချယ်သီလအချုပ်ချသီလတနည်းအားဖြင့်သူ့ကိုဆောက်ကြောက်လို့ရှိရင်ဘေးလေးပါးတော့မှလွမြောက်စေနိုင်တယ်အဘယ်ဘေးစားရှိတော့ဆင်းရဲပေါင်းတော့မှလွမြောက်စေနိုင်တယ်အဲဒီလိုလွမြောက်စေနိုင်တဲ့သီလအဲဒီသီလဘယ်လိုကျင့်ရမလဲဆိုတော့ဆောဆရာမိသင့်တခုမသင့်ဟု

နှုတ်မှုထို့တူသမွေးမျိုးနီတူနှမျိုးဒီနှုတ်မှုထို့တူနှုတ်ကပြောဆိုတဲ့မှုကလည်းဒီလိုနှမျိုးရှိတာပဲအသမွေးမြူတာကလည်းသမွေးမှုကလည်းပဲဇာမိမှုကိုအဲဒါကလည်းနှမျိုးရှိတာပဲနှုတ်မှုထို့တူသမွေးမြူသမွေးမြူအဲထို့တူနှမျိုးဒီနှုတ်မှုနှုတ်မှုတွေ သို့တူပဲကိုမှုလိုပဲမိဝဲတယ်မမိဝဲတယ်နှမျိုးရှိတယ်အပင်မွေးမှုကလည်းပဲသမွေးမြူမှုရှာမိမှုကလည်းပဲသို့တူပဲနီးတူပဲမိဝဲတယ်မမိဝဲတယ်နှမျိုးရှိတယ်လို့မြတ်စွာဘုရားဟောတာကိုသွားမယ်သုံးမှုသို့တူသမွေးမြူနီးတူနှမျိုးဒီသုံးမှုသို့တူသမွေးမြူ နှမျိုးသည်နှုတ်မှုထို့သူပဲ့မွေးမျိုးသီးသူနှမျိုးသည်သို့ မီသင့်ပဲသီလနဲ့သင်ကျေပါသည်မမီသင့်ပဲသီလနဲ့သင်ကျေပါသည်မမီသင့်ပဲ

သက်မွေးမြူနီးတူနှမျိုးတွေအသက်မွေးမှုကလည်းပဲဒီတိုင်းပဲအဲမမြူဝဲခြင်းတဲ့အသက်မွေးမှုအသက်မွေးမှုမျိုးကတစ်မျိုးမြူဝဲခြင်းတဲ့အသက်မွေးမြူမှုကတစ်မျိုးလို့နှမျိုးရှိတယ်အသက်မွေးမှုဆိုတာသိသိကြတာပဲသက်မွေးရတယ်ဆိုတာစီးပွားချတာလူမှလည်းလူလိုက်စီးပွားချအသုံးဆောင်နေကြားတယ်ညာမှလည်းညာလိုက်အဲအသုံးဆောင်နေရအောင်ပြည့်စုံအောင်ကြားတယ်အဲ့ဒီဥစ္စာအသက်မွေးမှုပဲလို့

မိသင့်တဲ့ဟာတွေပြည့်စုံသွားတော့တာပါပဲမမိသင့်ပဲသီလနဲ့စင်ကြယ်ပါသတည်းမမိသင့်တဲ့ကိုမှုတွေကိုပယ်ရမယ်မမိသင့်တဲ့နှုတ်မှုတွေကိုပယ်ရမယ်မမိသင့်တဲ့အတမွေးမြူမှုဒီဘွားရှာမှုတွေကိုပယ်ရမယ်လို့ဆိုလိုပါတယ်အဲ့ဒါတွေပယ်လိုက်လို့ရှိရင်ဒီပုဂ္ဂိုလ်သီလစင်ကြယ်ပြီတဲ့လူပဲဖြစ်ဖြစ်ရာပဲဖြစ်ဖြစ်မပြုသင့်တဲ့မမိသင့်တဲ့ကိုမှုနှုတ်မှုအတမွေးမြူမှုတွေကို ကြောင်ကျင်ပြီးတော့နေလို့ရှိရင်အဲ့ဒါပြီးတော့ဆင်ကျဲတာအတုသာလွယ်လွယ်ပါပဲအဲ့ဒီတော့ကိုမှုတွေကဘယ်ဟာတော့မြည်ဝဲတဲ့ကိုမှုတွေကဘယ်ဟာတော့မမြည်ဝဲတဲ့နှုတ်မှုတွေကဘယ်ဟာတော့မမြည်ဝဲတဲ့ရှားမိမှုပါဘယ်ဟာတော့ဒါတွေကအသေးစိတ်ဆိုစဉ်းစားကြည့်ပြီးပြီဒီတိုင်းဆိုတော့ညာကြီးတဲ့ပုံကိုယ်တွေဆိုတော့နားလည်နေပါပြီ

ပါဠိပါဒဒိနေတာအာယမစရိယာတွေအချင်းချုပ်ကိုသာကိုမှုရေနှုံးမှုဆိုလို့ရှိရင်မူတဝါဒပုသနာဝါဒပုသဝါဒသမ္ပပလာပအဲ့ဒါတွေကမမီသင့်တဲ့ဟာတွေဒါနားလည်နေပါမကြမီသင့်တာကလည်းပဲအဲပါဠိပါဒစသည်ဖြင့်အသက်မွေးမှုစီးပွားရေးကြာမီမှုတွေဆိုတော့ဒါနားလည်နေပါပြီအချင်းချုပ်ကလည်း ဒါပဲမဲ့လို့အဲ့ဒီဟာသေးသေးပြောရတယ်မယ်အတက္ကရာကဖွင့်ထားပါတယ်မမီဝဲတဲ့နဲ့ကိုယ်မှုဆိုတာတဲ့ကာမပဋ္ဌာနဲ့လည်းပဲယူရမယ်ကာမပဋ္ဌာနဲ့လည်းမှတ်ယူရမယ်ကာမပဋ္ဌာကာမပဋ္ဌာအကုသိုလ်ကမရောက်တဲ့အမှုနဲ့လည်းယူရမယ် မြတ်စွာဘုရားပြညာထားတဲ့သိက္ခာပုဒ်နဲ့လည်းယူရမယ်ပါဏာတိဝေပင်နာတဲ့သိက္ခာပုဒ်အလိုအားဖြင့်လည်းယူရမယ်အဲဒီလိုသူကနှမျိုးပြတာလေကာမဗဒနေရာတွေဆိုတော့အကုသလကာမဗဒကာယကံက၃ပါးပါပဲပါဠိပါဒဒိဉ္ဇာကမနုဆိုတာ၃ခုပါပဲအဲဒီ၃ခုပဲယူရမယ်ဆိုလိုပါတယ် သိက္ခာဘုတ်အနေအားဖြင့်ယူရမယ်ဆိုတာကတော့ရဟန်းတော်များနဲ့ဆိုင်လာတာလူတွေနဲ့မဆိုင်ဘူး။ရဟန်းတော်များမှာဒီပါဠိပါဒရင်းသကောင်းစုဆရာရဘလောက်ကြောင်လုံးနဲ့သီလစင်ကြယ်တာမဟုတ်သေးဘူး။ဝသိက္ခာဘုတ်တွေအများကြီးရှိသေးတယ်ဟောမှာ။ဟာအများကြီးရှိသေးတယ်။အဲ့ဒီသိက္ခာဘုတ်တွေညာ29ပါးသောသိက္ခာဘုတ်တွေဂရီကိုရောညာသိက္ခာဘုတ်တွေကဘုရားပြညာထားတာတွေ။အဲ့ဒီပါဠိပါဒအရင်းသကောင်းစုဆရာရ

ဘုဒ္ဓဂါမဆိုတာအပင်တွေအမျိုးစင်တဲ့အပင်တွေကိုဖျက်ဆီးမှုမှာကြင်ကြံရတယ်အဲ့ဒါဒါကတော့လူတွေနဲ့မဆိုင်ဘူးလားရဟန်းတွေနဲ့လည်းဆိုင်တယ်လားသိက္ခာဘုဒါဟိုသုတ်တံမှာလည်းပါတယ်ဝိနည်းမှာလည်းတရားသိက္ခာဘုကပါတယ်နောက်ပြီးတော့ခေါင်းကဇာတရူပရသရသိက္ခာဘုလိုပဲရွှေငွေကိုလက်မခံရတာလို့လက်မခံရတဲ့ဥစ္စာတွေလည်းပဲတော်တော်များများပြထားတယ်သုတ်တံမှာတော့ဘာတွေလို့ဆိုလို့ရှိရင်

ဖြစ်ကြောင်းမဲ့ဥစ္စာတွေပါတယ်ဣတိကုမာရိကတဲ့ဣတိကုမာရိကဣတိဆိုတာအိမ်တော်အိမ်တော်ဒီကုမာရိကဆိုတာအိမ်တော်မရှိတဲ့မျိုးသမီးအတော်ကျုပ်တော်ကိုအမျိုးသမီးတွေပါပဲအဲ့ဒါမျိုးသမီးမာတုကာမတွေသူခံရဘူးတဲ့လို့ဆိုတာ

ရွေတဲ့ငွေနဲ့ရောင်းတာဖြစ်ဖြစ်ပစ္စည်းချင်းလဲလဲချင်းရောင်းတာဖြစ်ဖြစ်သူကအင်းအယောင်းဝယ်မလုပ်ရဘူးညာချင်းချင်းလဲနိုင်တယ်ညာချင်းချင်းသင်္ကားသင်္ကားနဲ့သင်္ကားဖြစ်ဖြစ်သင်္ကားနဲ့သီဖနာဖြစ်ဖြစ်ညာချင်းချင်းလဲနိုင်တယ်ညာနဲ့ကိုရင်နဲ့စင်သာမဏေတွေနဲ့လဲနိုင်တယ်ညာကလူတွေနဲ့ပစ္စည်းတွေလဲတာမလုပ်ရဘူးကပ္ပိယကာကနဲ့လဲရင်တော့ဒါတော့ရတယ်ကိုယ့်အကိုယ်ဆိုရင်ဒါမလဲရဘူးရောင်းဝယ်မလုပ်ရဘူးပြီးတော့

မလိုပါဘူးပြီးတော့ဇနီးနဲ့လှည့်စားပြီးတော့လည်းသူများပစ္စည်းတွေရအောင်လည်းမယူရဘူးတဲ့လှည့်စားပြီးတော့ယူတယ်နည်းတွေရှိတယ်ပြီးတော့အနိုင်ထက်ညင်စေနှိမ့်သက်ပြီးတဲ့ကာလလည်းပဲအဲပစ္စည်းယူလူညင်စေနှိမ့်သက်အဲ့ဒါတွေလည်းမလုပ်ရဘူးအဲ့ဒါတွေကသုတ္တမာလာတဲ့ကာဝု

သုဒ္ဓံဒေသနာတော်မှာတည်းရဟောထားတာလေအဲဒီတော့အဲ့ဒီတည်းကပထမဆုံးပါဠိဘာသာကစပြီးတော့ပြောရလိမ့်မယ်အဲဒါလူရောရဟရောဆိုင်တဲ့ပါဠိဘာသာပါဠိဘာသာပฏิဝရတော်ပါဠိဘာသာမှာရှင်းဆောင်ပြီးဟောတည်ဖြစ်ပြီပါဠိဘာသာမှာရှင်းဆောင်ရမယ်သူတော်အသက်ကိုတတ်ဖြတ်ခြင်းမှု

သဗ္ဗေခါကာလမှာလည်းမကောင်းတဲ့စိတ်နဲ့ပဲသူတစ်ပါးကိုမညာမတာရဲဆက်ဆက်တခါတည်းပိုက်တော့ကိုတော့မသိမသိခြင်းဘူးကိုတော့မသိဘူးသူများတော့ကိုတတ်ကိုဆိုလို့ရှိရင်ပြင်းအသက်အချင်းချင်းနေတာပဲပဲသိခြင်းမလဲအဲသူတစ်ပါးကိုရဲဆက်ဆက်မညာမတာသူစားလိုက်တယ်အကုသို့ပွားတယ်တဲ့တော့အကုသို့တရားပဲအဲဒါကြောင့်သူတစ်ပါးအသက်ကိုတတ်ခြင်းမှကြည်ချောင်ရမည်ဒါသီလသိက္ခာပုဒ် လူလည်းဆိုင်တယ်အရာလည်းဆိုင်တယ်လူမှာလူတိုင်းလူတိုင်းဆိုင်တယ်ငါးပါးတရားတွေပါတာဘယ်သူမှဆိုတာကျင့်ရမလို့သာအဲ့ဒါကျင့်လို့ရှိရင်အဲ့ဒီသိက္ခာပုဒ်နဲ့စတဲ့ဗာတိမောက္ခသံဝရသီလတစ်စီတစ်ပိုင်းပြည့်စုံတာပေါ့အတ္တနုဝါရဘေပရာနုဝါရဘေဒါနာဘေဒုက္ခရိဘေဒီကလာလွတ်မြောက်တာပေါ့အပေဘေးကလွတ်မြောက်တယ်ဟွန်းဒါကျင့်ရမှာဥစ္စာအဲ့ဒါက နားလည်ထားဖို့ရရေးကြည့်ပါတယ်ပါဠိပါဒကဘယ်လိုလုပ်ပြီးတော့ဖြစ်တော့ဆိုသူပါဠိပါဒတွေကသိမွေ့နေတယ်ဓမင်္ဂါတားလိုက်တာကတော့သင်ကြားတာဓမင်္ဂါမဟုတ်ဘဲနဲ့အဲပါဠိပါဒကသူဟာဓမင်္ဂါမတတ်ဖဲနဲ့ကိုယ်တတ်တဲ့မှုတွေပါဝင်သွားတာတွေရှိတယ်ဒါတွေရေးကြည့်တယ်ခုကာလကာလမှာ စာရေးတော်ရေးတွေနဲ့စပြီးတော့တော်တော်ကိုစုထွေးနေတယ်နတ်သတိပြုစရာကောင်းနေတယ်ဆိုတာတော့ဒါလေးဟောရအောင်မယ်ပါဠိဘာသာမှာပါဠိဘာသာကထိုက်ခြင်းအစိတ်အပိုင်းအကြောင်းရင်းက၅ပါးရှိတယ်တဲ့သတ္တဝါဟုတ်တယ်တဲ့အသက်ရှင်တဲ့အကောင်ဟောရမယ်ဟုတ်လားအသက်ရှင်တဲ့အကောင်ဟောရအသက်မရှင်တဲ့သတ္တဝါကောင်မဟုတ်တဲ့ဒီသစ်ပင်တို့ဘာတော့မဟုတ်ဘူးပေါ့လေ အပင်မဟုတ်ဘူးဥလိုပါတော့အဲဒီမှုလိုပါတော့ဒီလိုဟာမျိုးတွေမဟုတ်ဘူးအဲ့ဒါတွေကဘုရားဘာသာမှာတော့အသက်ရှင်တဲ့တ attva လို့မဆိုဘူးဟိုတခြားဘာသာတွေဂျင်းတွေဘာတွေကတော့သူတို့ဆိုရင်လည်းဆိုမယ်ဘုရားဘာသာမှာတော့ဒီသစ်ပင်တွေဘာတွေကတော့ဟိုတ attva တွေမှာထည့်မထားဘူးအဲသစ်ပင်တို့ရေတို့လုံးစားတွေအသက်အသက်ရှိတဲ့ကောင်တွေထည့်မထားဘူးအခုကအသက်ရှိတဲ့ကောင်ဖြစ်ရမယ်အသက်ရှိတဲ့ကောင်ဆိုတော့လူပုဂ္ဂိုလ် ဒိဋ္ဌာန်တွေဆိုရင်တော့ပေါင်ကြီးတွေနဲ့တင်ကြတာအကြီးကြီးတွေအကောင်ကလေးတွေလည်းရှိတာရေတွေကလည်းရှိတာပိုးမွားလေးတွေရှိတာမျက်စိနဲ့မမြင်နိုင်တော့သိနေတာတွေတော့ရှိတယ်ဆိုရင်အဲ့ဒါကတော့မမြင်လို့သူတို့တော့သတ္တဝါမှမသိလို့ကိစ္စမရှိပါဘူးမြင်မှမမြင်ရဘူးမမြင်တာတော့မတားနိုင်ဘူးမြင်တော့ကြောင်ရမှာမြင်တော့ပဲကြောင်ရမှာတခါဘုန်းကြီးမလေးမှတွေတုန်းကပြီးတော့ဆိုပြီးအသင်းမှာသွားပြီးတော့စကားပြောတာနားထောင်တယ်ဘုန်းကြီးကသူတို့ပြောတာလည်းနားထောင်နေလို့ပေါ့လေသူတို့ဘာစကားနဲ့ပြောတယ်

ဝိညာဟိန္ဒူစကားကောင်းတာတာမဟုတ်တာသိလဲနားမလဲဟောနည်းနည်းပါးပါးပဲတချို့တဝက်သိရနည်းနည်းပါးပါးယူရည်တိပဲသိရသိမသိပါဘူးအဲ့ဒါတွေပြောပြီးတဲ့အခါကလာတရားဟောတနာရီလောက်ကြာတယ်သူပြောဟောပြီးတော့ပြောပြီးတဲ့အခါကလာကြတော့သူတို့ငါးပါးသီလအကြောင်းဆွေးနွေးကြတယ်ကျုပ်တို့လူတွေဟာတဲ့ငါးပါးသီလများလူညောဆောင်ဆောင်နေမှာမလားတဲ့

ငိုက်ပြီးတော့အိတ်နေတာပေါ့ဒါကြတော့မေးရောဘုန်းကြီးကငယ်ငယ်ပဲရှိပါတယ်တော့သူကဝါကြည့်မကြည့်တော့ဟိုကမေးတော့ဘုန်းကြီးကမဖြေပါဘူးကိုသူ့ဖြေဖို့ကပြောတော့သူကငိုက်နေတာနဲ့ဘာပြောတာလဲဘာပြောတာလဲဆိုပြီးတော့နောက်တော့လည်းဆက်မမေးတာနဲ့မပြောရပါဘူးဒါနဲ့ပြီးသွားသူကအမှားတော့သူကငါးပါးသီလစောင့်ရှောက်တဲ့ပုဂ္ဂိုလ်စေရနာမပါလို့ရှိရင်တော့သူကသင်ကျဲနေတာပါပဲ။ ဒီထဲပါတဲ့တ attva တွေသိကြပါစေဆိုပြီးတ attva တွေတည်းရှိတယ်လို့သိပြီးတော့သိရောဟဲ့ဆိုလို့ရှိရင်တော့အဲ့ဒါတော့ပြင်အာဝတိကပြက်လိမ့်မယ်ဒီထဲတ attva ပါတယ်လည်းမသိဘူးသူတို့သိသိသိချင်းကိုလည်းလိုမရှိဘူးအဲကိုယ်လိုရိုးလို့စင်တိုင်းချက်ပြုတ်နေတာရတာကတော့ကိုပါဠိဘာသာမဖြစ်ပါဘူးဒါကတော့သူကရိုးရိုးပဲအပုဂ္ဂောင်တွေပါလေတွေပါလို့ရှိရင်အဲ့ဒီပုဂ္ဂောင်ပါတဲ့ကြီးတော့မကျိုးနဲ့ပေါ့မြင်လို့ရှိရင်ပူးလို့လာနေပါတယ်မြင်ရတာတွေရှိတယ်အဲ့ဒီမြင်ရတာတွေကတော့သူမရမ်းကြောက်ကြတာကြီး

ဘတ်တော်မှမသိဘူးဆိုပါတော့သစ်ပင်ပဲဆိုပြီးတော့အဲသစ်ပင်ပဲဆိုပြီးတော့ခုံးလိုက်မယ်နှီးလိုက်မယ်ဘတ်တော်သိသွားတယ်မာတိပါဒကမထိုက်ဘူးလားဟုတ်တယ်ဆိုသူကဘတ်တော်မှမသိဘူးဘတ်တော်ရဲ့လို့နေတယ်ဘတ်တာမဟုတ်ဘူးသူကသစ်ပင်လေးနဲ့သူဖုတ်ရေပဲဆိုပြီးပိုးကောင်မှမမသိဘူးရေပါမှမမသိဘူးမမြင်ဘူး ရေပဲဆိုပြီးတော့ကြိုလိုက်တယ်ဒီထဲမှာရေထဲပိုးကောင်ပါသွားလို့သိပါမတတ်နိုင်ဘူးလို့ဥစ္စာတော့ကိုမြင်တာလည်းမဟုတ်သိတာလည်းမဟုတ်အဲ့ဒါပါဠိဘာသာကမထားဘူးဘာလို့လဲသတ္တဝါကအမှားမရှိဘူးသတ္တဝါမဟုတ်ရင်လည်းပဲပါဠိဘာသာကမထားဘူးသတ္တဝါဟုတ်ပြီဟုတ်냐တော့လည်းသတ္တဝါအမှားမရှိဘူးသတ္တဝါမဟုတ်ဘူးလို့ထင်လို့ရှိရင်လည်းပဲဒါကပါဠိဘာသာကမထားဘူး

သွားပြီးတော့ကင်ပြီးတော့သေအောင်လုပ်လို့သာတော့မဟုတ်ပါဘူးသူကင်ပြီးတော့ရွှေ့မယ်လို့ကင်နေတာနဲ့သူကသေးသွားရောအဲဒီလိုဆိုရင်လည်းသူကပါတိပါဒကမထိုက်ဘူးသူကဘာလို့လဲသေသေးလေးစေတနာမှမရှိတယ်သူသေအောင်လုပ်တာမဟုတ်ဘူးဒါမှမဟုတ်ရင်လည်းဒီမလာအောင်လို့ခြောက်လိုက်တယ်ခြောက်လိုက်တာနဲ့ပုံမတော်တို့တိုက်ခိုက်ပြီးဒီကရာသေသွားတယ်ဒါလည်းပါတိပါဒကမထိုက်ဘူးသူသေအောင်လုပ်တာမဟုတ်ဘူးလေခြောက်လိုက်တာသူမလာပါသေးနဲ့ဆိုပြီးခြောက်တယ်ဆိုတာသူကကာမကောင်းလို့သူတိုက်ခိုက်ပြီးတော့သေသွားတယ်မတတ်နိုင်ဘူး လမ်းလျှောက်ပြီးတော့သွားတယ်လမ်းလျှောက်သွားတဲ့ခါကလာဘုံတော်တို့ပုဂ္ဂိုလ်တွေပါနေနင်းမိတာပေါ့နင်းမိရင်သေးတာပေါ့ဒီဥစ္စာသေသွားပြီမဲ့လို့ဒါဗန္တိပါဒကမထိုက်ဘူးဘာလို့လဲတော့ဆိုသူ့သေးသေးလို့လည်းစေတနာမရှိဘူးသူ့သေးအောင်လို့သွားတာမဟုတ်ကိုယ့်အကိုကိစ္စရှိလို့ကိုယ်ကိစ္စနဲ့ကိုယ်သွားတာသူ့ဘုံတော်လည်းနင်းမိပြီးတော့သူသေသွားတာကိုဒါဗန္တိပါဒကမထိုက်ဘူးလားသီလမပြတ်ပါဘူးလေအင်္ဂါ၅ပါးလုံးညွှန်ပါတယ်အဲတတ္တဝါလည်းဟုတ်တယ် သတ္တဝါမှလည်းသိတယ်သေသူချင်းနဲ့စေတနာလည်းရှိတယ်ဆိုပေမဲ့လို့ဘာမှမလုပ်ဘူးဆိုရင်သူ့အတူသေးတာတော့ကိုဘာမှဆိုင်ဘူးအဲသေအောင်လုပ်တဲ့ကိုကလုံးတော့လုပ်ပြီဟုတ်လားအဲလက်နဲ့ဖြစ်စေဒုံးနဲ့ဖြစ်စေရိုက်လိုက်တယ်နှက်လိုက်တယ်ထုလိုက်တယ်ဒါပေမဲ့လို့သူ့ကိုမကြည့်လို့မသေးဘူးသိပြီတင်ရတော့လည်းပဲဒါရ

မညညို့လို့တစ်ပါးရော့နေမယ်နှစ်ပါးသုံးပါးရော့နေပြောကြပြီတစ်ပါးရော့နေကိုသာပါဠိဘာသာကမထိုက်ဘူးသီလမပြည့်ဘူးအဲကဲဒါလေးငါးခုမှတ်မြောက်ဆိုကြအောင်သူကအရေးကြီးတယ်ကွာသတ္တဝါဟုတ်ခြင်းသတ္တဝါဟုအမှားရှိခြင်းသေစေလိုခြင်းသေအောင်ပြုလုပ်ခြင်းသေခြင်း င်္ဂါ၅ပါးညီလင်ပါဏတိပါဒကံထိုက်ပြီးသတ္တဝါဟုတ်ခြင်းသတ္တဝါဟုအမှတ်ရှိခြင်းသေစေလိုခြင်းသေအောင်ပြုခြင်းသေခြင်းဒီအင်္ဂါ၅ပါးညီလင်ပါဏတိပါဒကံထိုက်ပြီး ဝိပါဒကဆိုတာအင်္ဂါ၅ပါးညီမှာထိုက်ပြီးတဲ့အင်္ဂါ၅ပါးမညီလို့ရှိရင်မထိုက်ဘူးတဲ့အင်္ဂါ၅ပါးညီရင်အဲဒီပါဠိဘာသာဝရဏိသိခာဗရံသမာရိယာမိသိခာကိုပြည့်တယ်နောက်တစ်ခါပြန်ဆောက်တည်ရင်လည်းပြန်စင်ကြယ်မှာပါပဲညာဆောက်တည်ရတယ်နဲ့ပြည့်သွားလို့ရှိရင်အဲဒီအင်္ဂါ၅ပါးမညီလို့ရှိရင်တော့ဝိပိလမပြတ်ပါဘူးတော့အဲဒါနားလည်ပါဘူးအဲဒါနားလည်နားလည်တော့အခု

ဝိဇ္ဇာမယမာနနဲ့ဆိုတာမျိုးကတော့အတ္တပညာမာနနဲ့ဆိုတာကတော့အတ္တပညာမာနရှိတဲ့ပုဂ္ဂိုလ်နဲ့ဆိုင်ပါတယ်အဲပယောဂါတို့အောက်လန်းဆရာတို့ဘာတို့ဒီသုံးကိုယ်ဝေတို့ဘာတို့သူတို့ဆိုင်မှာပေါ့သူတို့သူတို့အတ္တပညာတွေနဲ့လူပြောင်လို့လို့တတ္တဝါတစ်ခုကိုသိအောင်လို့လို့သိရင်သူတို့ဆိုင်နေပြီဒီတပညာနဲ့သလည်းပဲပါဠိပါဒကထိုက်သသားတယ်လူတဲ့လူတဲ့နဲ့မဆိုင်ဘူးတတ္တဝါတစ်ခုသိအောင်လို့မာနနဲ့အတ္တပညာနဲ့ တတ်နိုင်တဲ့ပုဂ္ဂိုလ်ဆိုတာအရှားကြီးတာပဲအဲဒီတတ်နိုင်တဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေပြည့်ဖြစ်မှာပဲပြီးတော့ပုဂ္ဂိုလ်တွေနဲ့တော့မဆိုင်ဘူးအဲ့ဒီကကာမစိတ်ဓိနဲ့ဆိုတာကလည်းပဲလူကာမစိတ်ဓိနဲ့သတ္တဝါပြေလောက်တဲ့တကူကလည်းပဲအရှားသားပဲမနာကိုရှားပါတယ်အမနာရှားပါတယ်သူကနေပြန်ဟိုစားတဲ့ပေတဲ့လာတဲ့ငကားများတော့ကာမစိတ်ဓိတွေရှိတယ်ဆိုတယ်

သေတာမဟုတ်ဘူးစောစောစားရတာပဲမစားလည်းသိချင်ပါတော့သူကကြောက်ကြည့်ကြိုးကုန်မဲ့ဟာပေါ့အဲဒီလိုတကိုးတွေရှိပါတယ်သတ္တဝါတွေတကောင်းတကောင်းနိုင်တဲ့တကိုးတွေရှိတယ်သဗ္ဗကြီးဆိုတဲ့မွေကြီးတွေရှိတယ်သူတို့တကိုးရှိတယ်သူတို့ညှို့ထားလို့ရှိရင်ဖြင့်အဲ့ဒီနာရောက်သွားတဲ့သတ္တဝါတခြားမသွားနိုင်တော့ဘူးသူနာကြီးတဝဲလဲလဲပြေဒါတော့သူကဖမ်းပြီးတော့စားတာဒါရင်သေတာတော့မဟုတ်ဘူးစားမှပဲပြေပြီးတော့ဟိုမွေတစ်မျိုးရှိတယ်ပါဟို နန်းတော်ကြဆိုတဲ့မူကြီးရှိတယ်ဒီနေရာမှာသေုံနဲ့မှတွေ့ရတယ်ဒီမွေကသိတဲ့ဟာကျူးလို့လည်းမစားဘူးတဲ့သူကမွေမွေချင်းမှစားတာဆိုတော့မွေကလည်းသူတို့မွေမျိုးတော့မဟုတ်ဘူးလေတခြားမွေမျိုးอืมအဲဒီထဲမှာဒီမွေကြီးမွေထားတာသူတို့တောင်းတော်တော်လေးပါလေဘုန်းကြီးသူပြောတာတဲ့စိတ်ထဲမှာတော်တော်ကိုထိတ်လန့်သွားတယ်သိစ္ဆာယုံပါ

သူ့ရှိမှရောက်အဲ့ဒီဟန်တော်ကြောင့်မွေကြီးဟန်တော်ကြောင့်မွေကြီးစီကိုတခါမွေလေးတကောင်ကမွေဟောက်ပါတခါလည်းရောက်မွေဟောက်ပါတခါရောက်လာပြီးတော့သူကျွတ်ပေါ်တယ်ဖမ်းပြီးတော့ဖမ်းလာပြီးတော့သူ့ကျွေးမစဘူးတဲ့မွေကြီးကမွေကြီးကမစဘူး

ပြီးတော့အဲ့ဒီမွေကြည့်နေတဲ့လူကသူကသိဆိုးလာတာပေါ့လေဒီကောင်ကြီးတမိုက်တဲ့ကောင်ကြီးလေသူကတည်းကသူ့အသက်မသေးအောင်လို့ကြွက်ကြွေးတာလဲရှားကြွေးတာလဲသူမစားဘူးဒီရှင်းတာယူကြွေးတာလဲသူမစားဘူးတမိုက်တဲ့ကောင်ကြီးပဲဆိုပြီးတော့အဲ့ဒီလေသမားကအဲ့ဒီနားတော်ကြမွေကြီးကြိုက်တာလည်းသေရောတယ်သူကလည်းမိုက်တာပဲသူကမွေကြီးမိုက်တာလည်းသူကပို့ပြီးတော့ပဲသူကအော်မဆိုင်ဘူးသူကသားချွတ်မွေကြီးကိုသားချွတ် တယ်ပိုက်တယ်ကောက်ကြီးပဲဆိုရင်ရိုက်ပါလိုက်တယ်သူကအဲ့ဒါအဲ့ဒီဒိဋ္ဌာနေမှာကာမစိတ်တွေရှိပါတယ်လူမှာတော့လူမှာတော့လူပြောက်ကလူပြောက်ပေလောက်သတ္တဝါတစ်ခုပေလောက်ကာမစိတ်တွေဆိုတာအမှန်ရှားပါတယ်ပြီးဟိုမှာတော့အဲပီတုမင်းဆိုတဲ့ဝဒကာနေမင်း

မြင်းကမင်းကဒေဝီသိသုသာနဲ့မင်းသားကသူတွေသွားပြီးတတ်ရှင်နဲ့တတ်မှသုသာသာကတော့ကျန်ကရေးတဲ့ပုဂ္ဂိုလ်တွေကသူသတင်းကြားတယ်ရေးထားတော့သုသာဟုတ်မဟုတ်ပါမလားတခုညက်သာပြတဲ့မကင်းဘူးလူကတလောက်တကိုးကြည့်တော့အဲ့ဒီဟာတခုပဲရှိတာပဲအဲ့တော့အဲ့ဒီလိုတကိုးနဲ့တတ်တဲ့ဥစ္စာလည်းရှိတယ်လို့ဆိုပါတယ်အဲ့ဒါတကူကရှားပါတယ်ဒါကတော့အဲ့ဒီအတ္တပညာနဲ့သက်တာတွေကတော့ပြင်ဒါကတော့ဝိသုကြောင့်သေတာတွေကတွေဗမာပြည်မှာလည်းပဲရှိကတော်ရှိပါတယ်

ဒီအကုသိုလ်ကနေထိုက်သွားတာတဲ့ဒီပုဂ္ဂိုလ်ကတော့မရှိဘူးမရှိလည်းနောက်ကသတ္တဝါတွေပေးနေတာပဲအဲ့ဒီပေးမဲ့သတ္တဝါတွေအတွက်အကုသိုလ်ဟာဟိုပြီးတော်သားတွေကသူအကုသိုလ်ပါဠိပါဒကထိုက်သွားတာတဲ့အနာကြည့်ကြည့်ပါတယ်ကောတောင်းနေလေးတဲ့ဥစ္စာအဲ့နိတ္တကိယထားပါကာဟာတိကနဲ့အာနာတိကကတော့သူကဒါကအမြဲတမ်းအများအားဖြင့်တွေ့ကြုံတတ်တဲ့ဥစ္စာတွေဒါဒါပဲကြောင်းရမှာပါအရေးကြီးတယ်သာဓိကကိုယ်တိုင်သိအောင်လုပ်လို့ဒါသတ္တဝါတွေကို ကိုယ်လက်နဲ့ကိုယ်ခြေနဲ့ကိုယ်ကိုယ်နဲ့ဟုတ်လားလက်နဲ့ဖြစ်စေဒုံးနဲ့ဖြစ်စေပေါ့ဒါနဲ့ဖြစ်စေခုနကတဏှာတဲ့ပြစ်တာကတော့လည်းနိတကိရရင်ပါတော့ဒါလည်းတူတူပါပဲဒါအဓိကဖြစ်နေတာပါပဲအဲဒီကိုယ်ကိုယ်တိုင်သတ္တဝါသိရောက်ဆိုပြီးသိအောင်လို့ပြုလုပ်တဲ့အမှုကြောင့်သတ္တဝါသိသွားလို့ရှိရင်ခုနသိအောင်ပြုခြင်းဆိုတာဒါပါအဓိကပယောဂခေါ်တယ် ကိုယ်တိုင်ကမပြုဘူးသူများခိုင်းတယ်တဲ့အာနာတိကခေါ်ကြတာသူများခိုင်းလို့ရှိရင်ဘယ်သူကိုသွားသဘယ်ဘယ်ကောင်ကိုသားလိုက်ဘယ်ကျက်ကိုသားလိုက်ဘယ်ဘဲကိုသားလိုက်ဘယ်စိတ်ကိုသားလိုက်စသည်ဖြင့်ဒီလိုသားခိုင်းအဲ့ဒါကိုကတော့မသားပါဘူးကစားကပြောလိုက်တာပဲကစားကပြောတာနဲ့အဲ့ဒီ

တောရတေမှာ၅ပါးသီလစောင့်ရှောက်နေတဲ့ပုဂ္ဂိုလ်နွားဆိုပဲသားလိမ္မာသူသူများသာသာလည်းပြည့်တင်နေတာပဲမကြိုက်ပါဘူးသားလိမ္မာလည်းမရှိပါဘူးနွားဆိုတာနွားမပြောနဲ့တော့အသေးမွားလေးတွေတော့တဲမသားကြပါဘူး၅ပါးသီလဆိုတာလုံညုံနေကြတာပဲဒါပဲမဲ့လို့သူကြီးတန်းကြီးပေးတဲ့ခါကာလကြတော့သူဟာအမဲသားတွေနဲ့နွားသားတွေနဲ့သူကကျွေးရတာကိုလူတွေကလူတွေက

သူပေးတဲ့ခါမှာလားကုသိုလ်ဟာရင်အကြီးဆုံးပဲဆိုပြီးတော့ဒီလိုလုပ်ကြတာ။ဘာမှမရှိဆင်းရဲတဲ့ပုဂ္ဂိုလ်တွေကလည်းကိုသားကြီးလာပြီဆိုရင်ရှင်ပြုချိန်တာလို့ရှိရင်ပြန်ကြမ်းဖန်ပြီးတကလားသူရှင်ပြုအလှကြီးတွေလုပ်ကြရတယ်။တဲရှိလာလို့ရလို့မဟုတ်ဘူးတချို့လည်းမတော်မကင်းတာလည်းလုပ်ရတာကိုอืมအဲ့ဒါတော်တော်ပဲတာဝန်လေးပါတယ်ဗမာပြည်မှာအဲ့ဒီဖုံးစံကြီးရှိတာတော်တော်မကောင်းဘူးလို့ဆိုတာမြို့ရတော်ပါတယ်။အခုမြို့မှာတော့ကိုတတ်နိုင်နေကြပဲ။ ကျင်ပြုလို့ရှိရင်ဆွကျွေးနိုင်လဲကျွေးမကျွေးနိုင်လဲသင်္ကန်းလေးနဲ့သပိတ်ကလေးနဲ့လာပြီးတော့သင်္ကန်းဝတ်လိုက်ပြီးတာပဲဒါတောင်မှမရှိတာလို့ရှိရင်ရာသင်္ကန်းလေးနဲ့နိစ္စတယ်လို့ရှိရင်ရာသင်္ကန်းလေးကနေပြီးတော့တတိတော်တော်ပြသလောက်တော့မတတ်နိုင်ဘူးသားတော်ကျင်ပြုကျင်တယ်ဆိုရင်ကျောင်းကရှိတဲ့သင်္ကန်းသပိတ်နဲ့ပေးပြီးပြုလိုက်လဲပြီးတာပါပဲဖြစ်ပါတယ်မော်လမြိုင်မှာဆိုလို့ရှိရင်မော်လမြိုင်မှာဆိုလို့ရှိရင်တချို့တချို့ဒေသတွေမှာသင်္ကန်းက ကူးနေခါဆိုတော့ဝယ်လို့တည်းမရပါဘူးအရင်ကဝယ်လို့ရတော့မှလည်းသူကမဝယ်နိုင်ကြဘူးအဲဒါကြောင့်ကျောင်းကဆရာဘုန်းကြီးကနေပြီးထုတ်ပေးရတယ်သင်္ကန်းတို့သပိတ်တို့ဒီနေ့ကတည်းသမီးတို့ပြောရတယ်ဘယ်နဲ့နေတော့ဆိုဘုန်းကြီးတစ်ပါးမေးပြီးတော့ဟာကျောင်းမှာရှိတဲ့သင်္ကန်းလေးတွေပါလေကြည့်ပြီးတော့ပြေးပြီးတော့ဒီလိုပဲသင်္ကန်းဝတ်ပြီးတော့ပြေးရတာပဲဘုန်းကြီးနေတဲ့ကျောင်းကတော့အဲ့ဒီကျောင်းကတော့ပြည့်စုံတဲ့ကျောင်းပါပဲဒကာဓမ္မတွေကလည်းမြို့ကဒကာဓမ္မတွေဆိုတော့တတ်နိုင်တဲ့ဒကာဓမ္မတွေပါပဲဒါတောင်မှ

အဲ့ဒီမှာလူတွေဘာတွေလဲကျွေးရမိုးရတယ်အဲအလှလာတဲ့ပုံကိုယ်တွေလည်းပဲကားအလှမ်းရပေးရတာတွေလည်းရှိသေးသေးလေးတို့ဘာလို့ဝီးကျစ်တို့လည်းပေးရတာတွေလည်းရှိပါတယ်နောက်လာတိုင်းလာတိုင်းလူတွေလည်းသမင်းကျွေးရတယ်တကယ်ကနေပြီးတန်းတယ်လို့တန်းတယ်ဒီစီမတန်းတယ်ဒီစီပါပဲအနည်းဆုံးပြောတော့ထည့်ရသေးတာပဲပြီးမှုကတန်းတယ်လို့ရှိရင်တော့တစ်ခါဆိုင်းနေပါလေထည့်ရတယ်အဲ့ဒါတွေထည့်ပြီးတော့လူကြီးလောက်ရတာကိုဒါမရှိလို့ရှိရင်လည်းသူများကြီးကကြီးငှားပြီးတော့

အဲ့ဒါကခက်တာကိုသူစားဆိုင်လည်းတော့ဝယ်စရာမရှိတော့အဲ့ဒီအဲအမေသားတို့ဘာတို့အတွက်ဝယ်သားတို့အတွက်အလူရှင်ကနေပြီးလူတရားရောက်ကိုတာဝန်ပေးရတာကိုတရားဒီဥစ္စာအလူကြတော့မင်းကဒီဒီဘက်ကနေပြီးဆောင်ရွက်ကွာဝယ်သားကျွေးမစင်ဝယ်သားရအောင်မင်းကရှားအမေသားကြိုက်ကျွေးမစင်မေသားရအောင်လို့ရှားခိုင်းတာခိုင်းတာတော့ဒီလူကလည်း

ဓမင်းကသတ်ပါလို့တော့ခိုင်းတော့မခိုင်းမခိုင်းမိမယ်လို့သူ့သာဟိုမှာမသရသေးဘူးဟိုလူတွေကသတ်မှာသတ်မဲ့လူတွေသွားပြီးတော့ခိုင်းတော့အသာခိုင်းတာလည်းအတူတူပေါ့လို့သာအဲ့ဒါဗာတိပါဒကထိုက်တယ်ဒါနွားနွားနွားအမဲသားနဲ့ကျွေးမဲ့လို့မဲသားသွားမှလို့ရှိရင်ဖြင့်နွားသားတဲ့အကုသိုလ်ကထိုက်တာဒါကြောင့်မို့သူကလူတွေကပြောကြတယ်ဒီလူတွေကဘုရားဘာသာဝင်တွေဖြစ်နေတော့တဲ့စောစောပိုင်းကသီလတွေစင်ကြဲနေတာတဲ့နွားမပြောနဲ့တော့

သွားပြီးတော့ဈေးမှာဝယ်လို့ရှိရင်စီပြီးသားဝယ်လာရင်တော့ကိစ္စမရှိဘူးပေါ့လေစီပြီးသားဝယ်လာရင်စီပြီးသားပေါ်မှာပြည့်စုံရင်လည်းစီပြီးသားသေပြီးသားอืมဘဲဆိုရင်လည်းသေပြီးသားဝယ်သားတွေလည်းပဲခုံပေါ်မှာစီပြီးသားဟိုမှာစီပြီးသားမဲသားဆိုရင်လည်းဟိုမှာစီပြီးသားအဲ့ဒါဝယ်လာရင်တော့ကိစ္စမရှိပါဘူးတချို့ကဒီလိုမဟုတ်သေးဘူးဆိုတာမရှိတော့ဘူးအဲ့ဒါလူချင်းပါတယ်သွားကြလို့ချင်းအားကြီးပါတယ်ကြပါတယ်အိမ်သွားယူလိုက်အောင်မဲ့ဆိုဒီတွေကလည်းကြောင်းတဲ့လူက အကောင်အရှင်ကနေပြီးသလာတာသူသာအဲ့ဒါအဲ့ဒါကလည်းပဲအပြင်မကင်းဘူးလို့ဆိုအောင်မှာပဲဒါလည်းရေးကြည့်တာပဲသူကငါးညသာရေးကြည့်တာပေါ့ငါးညတော့တခါလေငါအရှင်တွေကိုဒီပိုင်းကြီးနဲ့ထည့်ပြီးတောင်းထားတယ်လို့ပြောတာကြားတာကိုညမမြင်ဘူးပါဘူးသူများပြောတာအဲ့ဒါတွေကလိုချင်သလိုလာမှဟိုနည်းနည်းပဲဟိုမှာငါကနည်းနည်းပဲသတ်ထားတယ်အရှင်အရှင်တွေကလောင်တာအသေးတွေဆိုတော့ပြက်သွားမှလည်းသိုးရင်ရတယ်မကုန်လို့ရှိရင်

နမိတ်သာတော့လူချင်းတွေသွားပြောလို့ညာကိစ္စမရှိပါဘူးရပါတယ်အိမ်သွားယူလိုက်ဦးမယ်နောက်ဖေးသွားယူလိုက်ဦးမယ်စသည်ဖြင့်ပြောပြီးတော့ဟိုမှာအကောင်တွေသလာလို့ရှိရင်အဲ့ဒီဝယ်တဲ့ပုဂ္ဂိုလ်ပြောကပါသွားတယ်လို့ဆိုတာလည်းပဲပြင်းတယ်လို့မဆိုနိုင်ဘူးဒါဆိုရင်ကြပဲလို့ဆိုတာဒါအာနာတိကခေါ်တယ်အဒိဏဒာနဲ့ပါဏာတိပါဒနဲ့နှမျိုးမှာအဒိဏဒာကပရိယေနဲ့ပြောရင်သူကအပြစ်ကင်းပါဏာတိပါဒကပရိယေလည်းအပြစ်မကင်းဘူး အရိဏသာကပစ္စည်းတစ်ခုဟောလောလကူခိုးယူနိုင်တဲ့ပစ္စည်းတစ်ခုတွေ့ထားတယ်ဆိုပါတော့တွေ့ထားတော့အဲ့ဒါဒီပြင်လူတွေသွားပြီးတော့ခိုးအောင်လို့ပရိယေနဲ့ပြောတယ်ခိုးမခိုင်းဘူးอืมဘယ်နာမှာတော့ကွာပစ္စည်းတွေဘယ်လိုရှိနေတာပဲဒါတွေဟာသွားယူမယ်ဆိုရင်လောလကူရနိုင်တာပဲခိုးရင်ရနိုင်တယ်ဟုတ်လားပြောရတယ်သူကသွားခိုးပါလို့ခိုင်းတာပေါ့ပြောတော့ဟောခိုးခြင်းတဲ့လူကသွားပြီးတော့ခိုးယူလာရော အဲခိုးတယ်လို့မှပြည့်ဖြစ်တယ်ပြောတယ်လို့ပြင်းမရှိဘူးဘာလို့လဲသူကပရိယေနဲ့ပြောတာသူကခိုးခိုင်းတာပေါ့အဲဒီခိုးကြီးတွေလည်းရှိတာပဲခိုးကြီးလိန်ကြီးတွေပေါ့လေအဲဒါတွေကိုပြောတယ်လို့ကခိုးကြီးလိန်ကြီးတွေဘယ်လိုလုပ်လို့ရှိရင်တော့ဘယ်လိုဟာကိုဘယ်လိုရနိုင်လဲခိုးကြီးလိန်ကြီးတွေပြောကိုကခိုးမခိုင်းပါဘူးမင်းဒီလိုလုပ်နေတော့လို့မခိုင်းတာကြီးတွေပြောပြောလို့ရှိရင်ဟိုခိုးကျင်တဲ့ပုဂ္ဂိုလ်ကလိန်ဆက်ပြီးဒီကလာခိုးယူလာ

ဒါပေမဲ့လည်းအဲ့ဒီတည်းကပြည့်ဖြစ်သွားမှဆုံးရတချို့ကလည်းပဲပြင်ဟောမှလည်းမသိပါဘူးသူကကိုယ်တိုင်မလုပ်ပြီးရောဆိုပြီးတော့ဒီလိုဟာဒီလည်းရှိပုံရပါတယ်အဲ့ဒီလိုလည်းပေါ်ပေါ်ဆိုတာသိလို့လို့မကောင်းဘူးအပြည့်တွေဖြစ်တယ်နောက်တစ်ခုအရေးကြီးတာကဘာလို့ဆိုကြက်ဥတို့ဘဲဥတို့ဒါတွေကရှိသေးတယ်ဆိုတာအဲ့ဒါတွေကတချို့ကတော့လှုပ်လှဲ့နေတာမဟုတ်တော့အကောင်မဟုတ်ဘူးလို့အောင်းမိနေတယ်အကောင်မဟုတ်ဘူးထင်နေတယ်ဒါအပြည့်မရှိဘူးမှလည်းကြက်ဥဘဲဥတွေဖောက်ပြီးကြော်လိုက်ကြပြုတ်လိုက်ကြပါလို့လည်းကြ ဒါတွေကလည်းပဲသူစားတတ်တော်ရည်ပဲအသက်ကြီးနေတဲ့အကောင်လေးသူစားမရင်သေးလို့မလုံနိုင်သေးတာအမိဝါနဲ့မှပြိတ္တိနေတဲ့ကလေးလေးမရင်သေးခင်တော့မမွေးသေးဘူးပေါ့မလုံနိုင်သေးဘူးဒါပဲမဲ့သူအသက်ရှင်နေတယ်အကောင်မဲ့အဲ့ဒါလိုပဲအဲ့ဒါရေဦးပဲဦးတွေရှင်းတော့မှဆိုလို့ရှင်းတော့သားရည်စိန်တွေပါလေဆိုတော့ဒီဥစ္စာတွေကတော့အသက်အသက်မရှိဘူးလို့ဆိုရမှာပါပဲအသက်မရှိဘူးလို့ယုံကြည်တော့ဆရာရှိပါတယ် အခုကာလကဒီလိုဟာတွေမဟုတ်စိမ့်စိမ့်လှလှတယ်ပြီးတော့လည်းဟိုတဲ့ဘက်ကကြားမရဲဘက်ကနေပြီးတော့ကြည့်မယ်ဆိုလို့ရှိရင်လှလှလောလောတွေကိုစားမတော့မှကူစားအာဟာရတာဖြစ်တယ်ဆိုပြီးတော့ဒီလိုယူဆထားတာကိုသူကဟွန်းဒါတော့အဲလှလှလောလောတွေတကူတော့သုံးဆွဲပြီးတော့နေကြတော့အဲ့ဒါတွေကလည်းပဲဘုရားဘာသာတရားတော်ရတော့သာပါဠိဘာသာကံထိုက်နေတာပဲဒါတွေကိုသွားပြီးကြလားဖြစ်ပြီးလို့ရှိရင်ပါဠိဘာသာကထိုက်တယ်ဆိုတော့

ပြည့်နေတာမဟုတ်ဆုံးဘဲနေတာမဟုတ်ဆုံးမှားလိုက်ရောစိတ်သားနဲ့ဆိုလို့ရှိရင်တော့သူအဲဒီဟိုတယ်ဆိုင်ကတတ်တာဟုတ်ချင်မှာဟုတ်မယ်ဒါတော့ဟိုကပြည်ပြီးသားရတာလည်းရှိချင်လို့ရှိမယ်စိတ်သားတို့ဘာတို့ကတော့ပြည့်နေဘဲနဲ့ဆိုရင်တော့ဥစ္စာကဟိုတယ်ဆိုင်သူတို့ဆိုင်ကပြီးကောင်းနေတတ်ပြီးတော့ချက်ပုံရတယ်ဘုန်းကြီးတော်မြင်တော့မမြင်ဘူးပြောတာကြားဘူးအဲ့ဒါတွေကရသားနဲ့ ဒါမဟုတ်ဆုံးဘယ်သားနဲ့ဒါမဟုတ်ဆုံးဘလောက်ဆိုပြီးတော့မှာလိုက်လို့ရှိရင်အဲဒီဆိုင်ကနေပြီးကျက်တွေပဲတွေသူကသူတို့ပတ်ပြီးတော့ချက်လာမယ်ဆိုရင်အမှားပဲပုံပုံမှာပြောကမกินဘူးပြောတာအဲဒါသဗ္ဗမဆိုရင်လည်းသူပြောကပါနေတာပဲလားအဲဒါဟာပါဠိဘာသာပါဠိဘာသာကထိုက်ဆိုတော့အဲဒီလိုဟာတွေလည်းမမှားဘူးအရေးကြီးပါတယ်ဒီဥစ္စာဒီကြောင့်မိုးရတယ်ပြီးတော့ရဟန်းတော်များအတွက်ဆိုလို့ရှိရင်လည်းပဲ ညာတော်များမှာဥဒိဋ္ဌမန္တာတဲ့ကိုယ့်ကိုရည်စူးပြီးတော့ယဟများရည်စူးပြီးတော့ပြုပြင်ထားတဲ့အသားများမစားရဘူးတဲ့ဥစ္စာဘယ်သားမှမစားဘူးကိုယ်ယူတာတယ်မစားကောင်းတဲ့အသားကြီး10မျိုးရှိပါတယ်ဟာတိအတ္တမနုဿာနံမန္တန်သူနခဒီပိနံပိယပြေကသစ္ဆာနံဣစ္ဆတဥရကသာသဥဒိတကတာမသင်္ဆယစ္စအပြုဂီတံသုံးလေးဆရာမနုဿာနံမန္တေသေးသေးသူဒုက္ကတံကိုရကသိက္ခာဆိုတာ အားလုံးဝိနည်းတွေကိုအတင်းချုပ်ပြီးတော့ပြောတာဟာတိကိုစဉ်းစားတယ်ဟာတာကိုမြင်သားတယ်အဲ့ဒါကဘာလို့မစားရလဲဒါကတော့ခြေတုံးကဆင်နေမြင်းတွေကမင်းသုံးတွေကိုဆင်သားမြင်းသားတွေကိုအဲမင်းသုံးဖြစ်တဲ့ဆင်မြင်းတွေကိုစပြီးတော့ရောက်အဲ့ဒီအသားတွေကိုစားတဲ့ပုံကိုယ်တွေတနေ့တစ်ချိန်ကြတော့ဆင်မြင်းတွေကအာနာပိုင်တွေကိုသူမြင်းသူဆင်တွေ ဘသူသားတယ်လဲဘသူသားတယ်ဆိုအဲ့ဒီသားတွေပဲရောက်တော့ဘသူဝယ်စားတော့ဆိုအဲ့ဒီသားတဲ့လူတွေရောရောင်းတဲ့လူတွေရောဝယ်စားတဲ့လူတွေရောတခါတည်းမင်းကအပြစ်ပေးတာအဲ့ဒီလိုပြစ်ပေးတာတဲ့ရဟန်းတွေပါသွားမှုဆိုလို့ဒီဥစ္စာသင်္သားမြင်သားမစားရဘူးဘုရားသိက္ခာကိုပြညာထားတယ်อืมမနုဿလူသားတယ်လူသားဆိုတာလူချင်းချင်းဆိုတာလူသားတော့စားတယ်ဆိုအနာရင်းစိမ့်မှာပေါ့ဒီဥစ္စာအနာရင်းစိမ့်ရကြမှာဗျာလူသားမစားရဘူးအတ္တယသမနုဿနာမန္တန်သူနခဒီပိနာခွေးသားမစားရဘူး

သစ္စာဝန်သာသစ္စာအောင်သာသစ္စာကဥရကကမွေသားတဲ့ဥရကမွေသားအဲဒီကောင်ကြီးကတော့ဘေးရန်တယ်ကြီးလို့ကြားတော့ပြည့်တို့ချင်းသေးတို့အဲဝန်တို့အောင်တို့မွေတို့ဆိုတာတွေကသူတို့သားတွေစားလို့ရှိရင်သူတို့ကအနံ့နေခံပြီးတော့ကြလိုက်လာတာပဲမွေဆိုရင်ကလိုက်တာပဲမွေသားစားထားတဲ့ပုဂ္ဂိုလ်ဟာကြားနေတဲ့မူက

အဲပတ်ထားတဲ့အပအဲ့ဒါမစားကောင်းဘူးလေဥဒိတကတာမှာပြစ်တယ်ရင်းစအာပတိဝိခိတာတဲ့။ဗာမများဖြစ်လို့ရှိရင်အသားစားတော့မယ်ဆိုရင်မေ့ရမယ်တလားဘာသာတော့မေ့ရအောင်မယ်။မေ့ပြီးမှစားဗာမများမဖြစ်ရင်တော့လည်းအခုကာလတော့မေ့လေတော့ဖြစ်သေးတယ်ကတော့မေ့လေရှိတယ်။ဒီတော့ကတော့ကြောင်းရောက်လို့ရှိရင်ဘုန်းကြီးကမေ့တယ်။သာဘာသာလဲသာဘာသာလဲမေးတယ်မမေးမမေးရင်လည်းကျောင်းသားကဟိုကပ္ပိယကဆောက်ရတယ်ကပ္ပိယမန္တပါဗျာကပ္ပိယမန္တပါဗျာဒီကလည်းဆောက်ရတယ်လို့လို့ရတယ် အခုတော့သိရဲသိနေတာနဲ့မမေးလည်းမမေးကြပါဘူးကြောက်လည်းမကြောက်ကြပါဘူးသိနေတာနဲ့သာဒီလိုပဲစသောက်နေကြပါလေကြာကြောက်ရင်တော့ပူကောင်းတာပေါ့လေဘာသာပါဖြစ်အသက်သားပါဖြစ်ကြောက်ရင်တော့ပူကောင်းတာပေါ့ကွာအဲ့ဒါမေးရမယ်တဲ့။ဗာမရရှိသားနဲ့မမေးဘဲနဲ့စားလို့ရှိရင်လည်းပဲစားကောင်းတဲ့သားပဲဖြစ်စေကောင်းမယ်လား။ညာမှာအာဘသင်တယ်မစားကောင်းဘူး။အဲဒီတဲ့ဥရိဒကတမှာမင်းစားဥရိဒကတရည်စူးပြီးတကလား သတ်ထားတဲ့အသာဖြစ်ခဲ့လို့ရှိရင်တဲ့အဲ့ဒါကတော့မစားကောင်းဘူးအဲ့ဒါဒိဋ္ဌမြင်လို့ဖြစ်စေတဲ့သုတကြားလို့ဖြစ်စေပရိသင်္ကိတယုံမှားဖြစ်လို့ဖြစ်စေဒီသုံးခုနဲ့ကိုယ်အတွက်တတ်တယ်ရဟန်းတော်တွေအတွက်တတ်တယ်ဆိုတာမြင်ခဲ့လို့ရှိရင်မြင်ပြီးပြီးလို့ရှိရင်လည်းမစားကောင်းဘူးတဲ့မမြင်မိမယ်လို့လည်းပဲသူများစီကတစ်ဆင့်ကြားပြီးပြီးလို့ရှိရင်လည်းအဲ့ဒါမစားကောင်းဘူးတဲ့ဒီလိုသားမျိုးမစားရဘူး

တောဆိုတာจิตသားရောင်းတဲ့ဆိုင်မှမရှိတယ်။ဒါမြဖြစ်စရာပေါ့။อืมဒီအိမ်ကဘုန်းကြီးလာမှဘုန်းကြီးအတွက်ရည်ရွယ်ပြီးတော့ကြက်များချက်ပြီးတော့ကသာလေးလာယုံမဖြစ်စရာကြီးတို့သာ။အဲဒီလိုယုံမဖြစ်လို့ရှိရင်လည်းပဲမစားရဘူးတဲ့မေးရအောင်မယ်တို့သာ။မေးပြီးတော့မှဟာသူတို့အတွက်သောသောကလည်းသူတို့ဟာသူတို့လုပ်ထားတဲ့ဟာပါပဲဘယ်ကကြလို့အဲဒီအလိုလိုသေးနေတာဖြစ်စေသူများကလာရောက်လို့ဖြစ်စေအဲဒါရလို့ပါဆိုလို့ရှိရင်တော့ဒါသားကောင်းတယ်ပေါ့

သွင်းရင်ပဲထဲလိုက်ဦးတော့ဘောလည်းကျဲဦးလေးတစ်ခုကြော်ပြီးတော့ထဲလိုက်တယ်ဆိုလို့ရှိရင်ဒါရဟန်းတွေအတွက်သက်သက်ကြော်တာပဲလူတွေစားဖို့ရတော့ကြော်တာမဟုတ်ဘူးအဲ့ဒါဒီကျဲဦးဟာဘယ်လိုကျဲဦးလဲဆိုတာစဉ်းစားကြကြည့်လာတယ်သူကသိနေတယ်ကျဲဦးလားမသိတယ်ကျဲဦးလားစဉ်းစားကြကြည့်သိမသိကလည်းတော့ခရင်တယ်သိမသိကလည်းရှိကစားရည်သေးနေဆိုတော့ကြာကြီးဆိုတော့ဒါသေးပြီဆိုတော့သူကတော်တော်ထင်ရှားပါလိမ့်မယ် အခုကာလတော့သေသေးကခက်တာပဲဥထဲမှာသေသလားမသေသလားမြင်လည်းမမြင်အောင်ခက်တာပဲသူရှင်သလားသေသလားမသိဘူးသူကအကွဲအနာရှိရင်မပေါက်နိုင်တာတော့ဟုတ်တယ်မပေါက်ဝင်မလို့အဲ့ဒီအချိန်မှာသေမသေသေးရဲ့လားဘယ်တော့ဘယ်လောက်ကြာမှသေသေးလဲဆိုတာမသိရဘူးအဲ့ဒီဥစ္စာတွေပဲအဲ့ဒါလည်းပဲတန်ပြကင်းပြီးတော့ဒီအကွဲအနာတွေကြက်မှုတွေလည်းပဲဒါတွေလုံးကြတယ်မကောင်းဘူးဥစ္စာတွေရှင်းချောင်းလာကောင်းတာပါပဲစာရေးတော်ရင်းတဲ့ဥစ္စာသိမြင်မကြဘူးနောက်တစ်ခုက ခုကာလမှာကျဲဥလို့ဆိုတာအကောင်မပေါင်းတဲ့ကျဲဥရှိတယ်တဲ့သက်သက်လို့ကျဲဥဆိုပြီးတော့ပြောကြတယ်။ဘာကြောင့်လဲဆိုလို့ရှိရင်သူကကျက်တွေကအချင်းမရှိပဲနဲ့အလိုလိုဥတဲ့ဥစ္စာတွေကအကောင်မပေါင်းနိုင်ဘူးဆိုတာကိုဓာတုပေရာနည်းနဲ့သူတို့မှဟိုတင်မှမလူးနဲ့ဘာနဲ့ဒီကြာကြည့်တော့ဘာနာဗေဒပညာဆရာနေပြီးတော့ကြည့်တော့အကောင်ပေါင်းနိုင်တဲ့အခြေအနေမရှိဘူးတဲ့ဒါဘယ်လိုပဲလုပ်လို့မပေါင်းနိုင်ဘူး။

ဘုန်းကြီးကတော့တန်မြတ်မကင်းဘူးလို့ဆိုတာလည်းပဲအကောင်မဟုတ်လားဟုတ်လားမပြောနိုင်ဘူးသူကမပေါက်တာပေါက်တာကတော့သူ့ကံကိုအကောင်အကောင်ဖြစ်လာအောင်ကံကမရှိတော့အကောင်မဖြစ်ဘဲနဲ့ပြေရမယ့်တ attva တွေလည်းသူကရှိဦးမှာမိဝါနဲ့ပြည့်စုံနေပြီးတော့မမွေးဘဲနဲ့ပြေတဲ့တ attva တွေအများကြီးရှိတာပဲအဲ့ဒါလိုပဲအကောင်ဖြစ်နိုင်လောက်သူ့အခြေအနေမရှိဘူးစတဲ့ကွာကံကအကျိုးပေးတချို့တော့ တချို့မွေးတွေကလက်မပါတာရှိတယ်ခြေမပါတာရှိတယ်မျက်စိမပါတာရှိတယ်နားမပါတာရှိတယ်သူများလို့သုံးသုံးလင်းအင်္ဂါတွေမရှိဘဲနဲ့ချွေးရလာတာရှိတယ်အဲ့ဒီအကောင်ဖြစ်လောက်အောင်အင်္ဂါစိတ်ပိုင်းတွေအကုန်လုံးမပါဘဲနဲ့ကျဲဥသတ္တဝါကလည်းပဲမဖြစ်ဘူးလို့ပြောနိုင်ဘူးလို့တော့သူကတန်ပြရှိစရာကြီးလားခွန်ကြီးကတော့အဲ့ဒါလည်းပဲအကောင်မဟုတ်ဘူးလို့တော့မယူဆဘူးလို့ကဒါလည်းတန်ပြရှိစရာရှိရဲ့လို့အဲ့တော့ဒီလိုဥစ္စာတွေကကြောင်ကျင်ဖို့ကလိုပါတယ် အကြီးကျယ်ဖြစ်တဲ့ပါဠိဘာသာသတ္တဝါသတ်ဖြတ်မှုတွေကျင်ကြောင်ပြီးတော့နေပါရဲ့နဲ့ဒီအသေးစိတ်ကလေးတွေဘာမှမပြောပါလောက်တာလေးတွေလုံနေတဲ့အတွက်ဒီသီလတွေပြည့်နေရမယ်ဆိုသိဝန်းနေစရာကောင်းတာတစ်ပယ်လုံးဆောင်ကြရတဲ့သီလတွေတကားတာပြည့်စည်ကုန်မယ်အဲဒီတော့အိစာရေးတော်ရင်းနဲ့စာပြီးတော့သူကညမိဖို့ကြောင့်ဆောင်ရတဲ့ပုဂ္ဂိုလ်တောင်းသိလေးပါတယ်ဘုရားစဉ်းစားကြည့်လို့တောင်းတော်လေးတာပဲလို့လို့စတယ်အဲဒီတော့အဲဒီမာနိပါဒ

ရှင်းမွန်းတာရှိသေးတယ်တဲ့သူများသတ္တာကိုလည်းအားပေးအားမြောက်ရှင်းမွန်းတာရှိအဲ့ဒါကလည်းပဲကာနောမြောက်တယ်လို့တော့မဆိုရဘူးပေါ့လေဒါပေမဲ့သူလည်းပဲအကုသိုလ်အပြစ်တော်ရှိတယ်သူများရှင်းမွန်းနေတာသတ္တပါတွေကိုအားပေးရှင်းမြောက်လို့ရုပ်ကလည်းဝန်တာနေတယ်တဲ့ဝမ်းမြောက်နေတယ်တဲ့သတ္တာကိုပဲဘေးကနေပြီးအားရနေတယ်ဘောကြတယ်ဒါကလည်းပြည်စင်တဲ့တ attva တွေအကြောင်းပြုပြီးတော့ဝန်တာရပါတယ်အဲဒီလိုဝန်တာတဲ့ပုဂ္ဂိုလ်တွေလည်းဒီထဲပါသွားတတ်တယ်လို့

ပါဠိဘာသာသိက္ခာကိုသင်ကျေဖို့ရအကြောင်းတွေပါပဲအဲဒီလိုသင်ကျေပြီးတော့သွားရမယ်တဲ့ဒီလိုကျင့်ရမှာပါဠိဘာသာသတ္တဝါဤသကောသကြခြင်းမှာပြိဝရတော်ကြည်ချောင်းဒီဟောတိဖြစ်၏အဲဒါဒီပါဠိဘာသာကိုမြှဝဲလို့ရှိရင်အကုသိုလ်တရားတွေပွားတယ်တဲ့ဒီဥစ္စာမမြှဝဲတဲ့ဥစ္စာပဲနော်ပါဠိဘာသာတစ်ခုပဲပြီးပါသေးဘူးအဲနိုင်ရလေးနိုင်ကြည့်သူပါဘူးအရိန္ဒရာစသည်တွေပြောအောင်မနောက်တော်တော်ကြာမှာတော့ခုညသီလတစ်ခုကနေပြီးမလာအောင်လေပြီးဖို့ဘူးပေါ့

သက်မွေးမြူဤသူနှမျိုးသည်မမိသင့်ပဲသီလနဲ့သင်ကျေပါသတည်းသက်ကပညာသုံးနဲ့လာသောပါတိမောခသံဝရနဲ့သတ်သောတရားတို့ယူဇနာကမသာသောဓမ္မသနာကုသကစေတနာတို့ကြောင့် ထိုဒေသနာနဲ့ဟောကြားသည့်အတိုင်းဗာတိမောခသံဝရသီလကိုသင်ကြောင်ဆောက်ရှောက်နိုင်ကြ၍အတ္တနုဝါဒအစရှိသောဘေးတို့မှလွတ်မြောက်ကြ၍မဉ္ဇဉ်ပူဇာနိဗ္ဗာန်ရောက်ကြောင်းကောင်းမြတ်သောသီလသမာဓိပညာသိက္ခာတို့ကိုလည်းပြည့်စုံတဲ့ပြည့်စုံအထောက်ကြ၍ဝိပဿနာဉာဏ်စေရိယမဲ့ဉာဏ်စင်းစင်းကတဲ့ဉာဏ်ဖြစ်သောနိဗ္ဗာန်ချမ်းသာမြတ်ကိုသင်္ညာစွာဆက်ရောက်၍မြတ်မောပြုနိုင်ကြပါစေကုန်သတည်း